1344ခုဒုတိယဝန်စုလပြည့်နေ့ဩဝါဒတရားတော်ဝါဒဟောဒီသူရောဇနရောတိတိခမယောတု တွေနဲ့ပြည့်စုံအထုတ်ဖို့ပါဒေနာတရားအထုတ်မယ်နော်ပြည့်စုံအထုတ်နေကြည့်ရဒေနာတရားနဲ့ဆက်ကြည့်တော့ဘယ်မှာကြရလဲ ဒီသာရပြည့်စုံတယ်ပေါ့ဒီသာရပြည့်စုံတယ်မာနပညာပြည့်စုံတယ်တရားရတာတော့ဒီတိုင်းရောပေါ်ဆရာနေလို့တော့ဒီမှာလည်းဒီဒီကဘုရားရေဒီချင်းအဲဒီဒီဝါ ဒီလိုအရဝမှုဝဘနမဆိုအဲဒီစီရင်ပြီးပါတယ်။ရေမတ်တော်ဒီလိုမျိုးဆို အားထုတ်တဲ့ထားဖြစ်နေတယ်။ဆရာကြီးကဒီလိုစစ်ဆေးနေလို့ဖြစ်ပါဘူးဆရာကြီးကလည်းဘယ်လိုအပြည့်လို့ဆိုရင်ပြည့်တော့ဒီအားထုတ်ဖို့တကယ်အားထုတ်ဖို့ဒီနေ့ဒီမှာတရားဟောပြီးတော့ရှိတယ် ရားစီကိုကိုယ်တော်မျိုးပါပဲဒီတစ်ပါးဒီပါးဒီကဒီကတော့ကိုယ်စားတာမဟုတ်ဘူးဆိုပြီးပြောတယ်ဒီတော့ဒီတော့အဲ့ဒီရတယ်ဘယ်နဲ့တရားဟောရစီဒီပါးဒီနေရာတော့ရစီဒီဘူးလေသုတ္တရာသုတ္တရာသုတ္တရာသုတ္တရာ ပါရရှိလို့ရှိတယ်ရှင်တရားပါလို့ဒီလိုမျိုးကြည့်တော့ဘာလို့အားလုံးဘယ်တော့ဒီညာနဲ့တို့ရောက်ပြီတော့ဘာမှမတော့ဘာဒီမေးနေရာလည်းမေးနေမေးအဒီလည်းမေးဒီရဒီလိုဘာလို့အားမျိုးလဲဒီလိုဘာရောက် ဒီရတော့ကြည့်ပြတဲ့ရောက်ကြည့်နေတော့ဒီလိုပေါ့ဒီမှာဒီမှာဒီအာမလို့ရေကိုဝိနေတိလုံးမထုအတူတူအောင်းနေလို့ဒါနေလို့ရှင်းရှင်း ဖြစ်တော့ယူလာပြီးအထုပ်ကိုလိုအပ်တဲ့အထုပ်ကြောင့်ဘာသာဘာသာတော့ဒီဆိုဒီလာဒီလိုပါလို့ရှိရင်တော့လည်းပေါ့တန်နေတဲ့ဘာသာပြုအရေးကြီးယူလာတဲ့အထုပ်အရေးကြီးနေတာအရေးကြီးတာအထုပ်ပါဒီလိုမျိုးဘုရားအထုပ်ကိုပြုလုပ်သိနေတဲ့ဘုရားဆိုရင်ဘာလို့လဲတဲ့လို့ဘာလဲမှာ ဒါဆိုရည်ဒီကံနေရာလေးဆရာမရှိဘူးဒီတော့ဒီလိုကြီးကိုပေါ်ရတာဒီလိုကံနေတာဆိုတော့ပါကျန်တဲ့ရေဒီကအရိယဘုရားတော်ဝါဒတော်အဲဒီလိုလားဒီလိုလည်းဒီလိုရအောင်ညာလည်းကုသိုလ်တရားတွေပါ ဝါဒနဲ့ဇဝါဒကျိုးစားပြီးအရိယဝသမာဓိရဲ့တဲ့ကျိုးအားပေးပါရဲ့သူတို့အားပေးတဲ့အချိန်ကအထုနဲ့ရပါသည်အဲဒီနဲ့ဒီလိုဖြစ်တာပါလို့ဆိုတာအာ ညာအထောက်ညာအထောက်ကြီးအကောင်းညာပူဆောင်နေတဲ့ဆောင်ရွက်ပါဆောင်ရွက်တဲ့ခြင်းညာလည်းအဲ့ညာလည်းတရားတော့အထောက်ညာအမှုကလည်းတရားတော့ဒီညာကြောင့်ဟုတ်တယ် ပြည့်စုံယူဆရာအမှုဘဝရလို့ဒီလိုနေရာကြညာနာမြေရညာညာညာမလေးပြည့်ရဲ့အချင်းချင်းပြည့်ရဲ့အချင်းဟာဒီလိုပြည့်ရဲ့အချင်းဟာဒီဥရောပါဘုရားဒီခါသာဒီလိုမှားတာမိုင်းမိုင်းပြည့်ရတာပြီးတော့နိုးရင်လည်းတတ်နေရမှာညာပြည့်ရခြင်း ခြေမြာရည်ရှိဒါတရားကိုယူဆအထွေကြအသိဉာဏ်ဉာဏ်နဲ့တရားနဲ့နာပြီးတဲ့ပုဂ္ဂိုလ်ဖြစ်စေကတရားထုတဲ့ပုဂ္ဂိုလ်ဆိုရင်တော့နောက်လည်းဆက်ပြီးအထုမြဲယူဆအထုနာကောင်းတော့ယူဆအထုနေပြီးတော့တရားပြည့်စုံရှိခြင်း ကိုဝင်စားရကိုစိကိုကိုကိုနဲ့ရစီဒီနေကောင်းတော့ငါနဲ့အတီးဒီဆယ်နဲ့မတီးနိုင်ဝဲဒီတနာလေးဒီကိုဝင်စားပြီးဒီနေကောင်းတော့အဲ့ဒါကိုအဲ့ဒါကိုပြောအဲ့ဒါဒီလိုပြီးတော့ဒီလိုကြည့်တဲ့ပုဂ္ဂိုလ်ရဲ့ဒီမျိုးကိုယ်နဲ့ကြည့်ပြီးရှင်တဲ့နည်းနဲ့ဆိုတဲ့သာနာ သူတရားဇဝရဟောပြောတဲ့ဂျုံပြီးသင်ကြားတဲ့ဆောင်ရွက်ပြီးသူဆောင်ရွက်တာရှိပါအဲဒီမှာလည်းနေနေအာဂါကျူးမြောက်ဆောင်ရွက်အရေးကြီးပါအဲဒါနာနာရတော်ပုဂ္ဂိုလ်ကြီးဝါစုဝါစုအလားတူဥပမာဥပမာရ ဘယ်လိုလုံးဝလားမှန်တယ်သိရဟင်သိရဘယ်လိုလုံးဝလားဘယ်လိုလုံးဝလားဝါဝါဆိုမဆိုဆိုမယ်ဆိုမှန်တာဆိုတော့ဟုတ်ကောင်းပါလားကျတယ်ဝါဆိုတော့ဘုရားရဲ့ရှိတဲ့ဆိုတော့ဟုတ်တယ်ဟုတ်တယ်ရှိတဲ့ခါကျတရားတရားတရားနဲ့စပ်ပြီးတော့ဆောင်ရွက်တဲ့အားပေးတဲ့ဟောတော့ ဒီဖြစ်စရာတော့ဟောပေါ့ဘုလိုလိုတွေတော့ပါဆုံးမှာပုဂ္ဂိုလ်တွေလည်းအဲဒီကနေ့တည်းဒါစရိမုံမာဒီပုဂ္ဂိုလ်ပုဂ္ဂိုလ်ရယ်မေတ္တာတော့နှစ်ပါးဘုရားအစီအစဉ်အဖြစ်မပြီးဘူးခေါ်ဆောင်ရနေပါတယ် ပြီးတော့မှလည်းငါတော်တယ်ကြီးပြီးတော့မှချင်းချင်းဘာဘာခွင့်ရတယ်ကြည့်တော့အောင်ပြုလို့မဆူရတာကောင်းမှဒီကင်းတော့ဒီအမှ ပြောပြီးအပြစ်ပြောပြီးဟောင်းပြစ်တွေဖြစ်နေတယ်တရားမြေအရုံးရဘောဆရာကျေးဇူးအထုနာဆရာရဲ့ဩဝါဒပေးထားတဲ့အထုမြင်မှာအထုဝိရအထုဘုရားရဲ့ နာရဝင်းစဉ်အဲ့ဒီအထုမျိုးမှာထိုင်ပြီးတော့အထုဇင်းရဲ့ဆောက်ပြီးအထုသွားနေအထုစာတော်တဲ့ခါကတော်နေအထုကိုပေါင်းမှစာသနာနဲ့ပတ်သက်ပြီးဒီမှာစာသနာစာစာသနာနဲ့ပတ်သက်ပြီးရာထုကိုရာထုကိုလည်းတော့မြဲရတယ် တရားကျွေးဆိုတော့အထုပ်ပြီးတော့စားတော့တယ်ဆိုလို့ရှိရင်တော့လည်းမပြီးဘူးအဲတော့အခုဒီမှာရေးကြည့်လို့ဘယ်ပြောလဲဆိုပြီးတော့ကြာကြီးကြာကြီးဖြစ်အောင်မစားရဘူးငါပြီးတော့စားရတဲ့ဒါအဖြစ်ဒီဖြစ်တယ်လို့ပြောတော့ဒါနဲ့အဲဒီစားရတဲ့မတတ်နိုင်ကြတဲ့မှန်အခြေသေးဖြစ်မှာပါလေပြောနည်းနည်းပြီးတဲ့အခါလေး ကျိုးစားရလို့ရှိရင်ဒီနိုင်နဲ့ပြီးပြီးပါလာတော်လေးအမှတ်အဲကျိုးစားပြီးမှတ်တယ်ရတယ်တန်တယ်အထူးလို့အခုဝါဆိုရဲရေဆိုဝါဆိုရမတ်မျိုးဟာဒီမှာဒီမှာဘုရား ကိုယ်မိလိုရဟုတ်လားမတ်ဒီဟာမတ်ဒီမှာတော့လာပြီမတ်ဒီဟာအကြောင်းမတ်ဒီမှာမောတာဒီသောလာပါလားဝါဆိုဝါအချင်းကိုယ်မိခရပါရီဒီလိုရှိတာပါ ခွာလို့ခွာလို့တော့ပါလာတယ်ဒီထင်ဒီထင်ခြင်းမှုမပတ်ခြင်းမှုပြုတာပြုပါလေအဲ့ဒါဆိုပြီးတော့ဉာဏ်ကြီးရဲ့မာနရှိသောရဏပုဂ္ဂိုလ်ရာဘာကြီးဘာကြီးဆိုတာဘာကြီးဆိုတာသိညာဘုန်းကြီးဆရာကညာကြားနေသူပိုင်းဟမ်